ခန်းကြီး63အငယ်1မှ6တင့်တယ်သောအဝတ်တစားဆင်ခြင်းကြီးသောတကူကြောင့်ဝါချွားခြင်းရှိ၍ပန်းဆိုးသော အဝတ်ကိုဝတ်လျက်အေဒုံပြည်ဘောဇရမြို့မှလာသောဤသူကားအဘယ်သူဖြစ်ပါလိမ့်မည်နည်းဖြောင့်မတ်ခြင်းတရားကိုဟော၍ကဲတင်ခြင်းငှာတကူကြီးသောငါပေသည်ကိုရိုသည်အပေကြောင့်หนีသော အဝတ်ကို ဝတ်တော်မူသည် အဝတ်တော်သည်စပျစ်သီးကိုနင်းနယ်သောသူ၏အဝတ်နှင့်အဘယ်ကြောင့်တူပါသနည်း။စပျစ်သီးကိုငါတယောက်တည်းနင်းနယ်ရပြီ။လူများအထဲကတယောက်မျှမပါ။သူတို့ကိုငါအမျက်ထွက်၍ကျော်နင်းပြီ။ပြင်းစွာအမျက်ထွက်၍နှိပ်နင်းပြီ။သူတို့အသွေးသည်ငါ့အဝတ်ပေါ်မှာဖျန်းလျက်ရှိပြီ။ငါ့အဝတ်တန်ဆာရှိသမျှကိုငါဆိုးပြီ အပြစ်ပေးသောနေ့ရက်ကိုငါအောက်မေ့ပြီငါရွေးနှုတ်သောသူတို့၏နှစ်သည်ရောက်လာပြီငါကြည့်ရှု၍မဆသောသူမရှိ ပိုင်တွေတော်လဲထောက်ပင်သောသူမရှိ ထို့ကြောင့်ကိုလက်သည်ကိုအဖို့ကဲတင်ခြင်းကိုပြုပြီးကိုဒေါသအမျက်သည်ကိုကိုထောက်ပင်ပြီးလူများကိုအမျက်ထွက်၍ကြော်နှင်းပြီးပြင်းစွာအမျက်ထွက်၍ကြက်ကြက်နှိမ် အငယ်9မှ14ဂုဏာနှင့် မဟာမေတ္တာတော်အတိုင်းထာဝရဘုရားသည်ငါတို့အားတနာတော်မူသော အရာအလုံးစုံကို၎င်းဣဒေလအမျိုးသားတို့၌ပြုတော်မူသောမဟာကျေးဇူးတော်ကို၎င်းထောက်၍သာရဖျားဤမဟာမေတ္တာတော်နှင့်သာရဖျားဤဂုံကျေးဇူးတော်ကိုငါချီးမွမ်းမည်အကယ်စင်စစ်သူတို့သည်ငါဤလူဖြစ်ကြ၏ တစ္ဆာမပြတ်သောသားလေဖြစ်ကြ၏ဟု မိန်တော်မူသည်ဖြင့်သူတို့ကိုကယ်နှုတ်တော်မူ၏အမှုရောက်လေရာရာ၌သူတို့ကိုညှင်းဆဲတော်မမူရှေ့တော်မှဆေလွတ်သောကောင်းကင်တမန်သည်ကယ်တင်လျက်မေတ္တာကရုဏာတော်ရှိသည့်အတိုင်းရွေးနှုတ်တော်မူ၏ရှေးကာလပတ်လုံးသူတို့ကိုချီဆောင်တော်မူ၏သူတို့သည်လည်းပုန်ကန်၍ တန်ရှင်းသောဝိညာဉ်တော်ကို နာစေကြ၏ထိုကြောင့်သူတို့ကိုရံပဲ့ပြု၍စစ်တိုက်တော်မူ၏ထိုအခါသာရဖျား၏လူတို့သည်ရှေးကာလမောရှိ၏ကာလကို အောက်မေ့ကြ၏မိမိလူတို့ကိုတိုးတိန်နှင့်တကွပင်လေတဲကထုတ်ဆောင်သောဖျားသည်အဘယ်မှရှိတော်မူသနည်းမိမိလူတို့အထက်၌တန်ရှင်းသောဝိညာဉ်တော်ကိုတွင်းလျက် မောရှိ၏လက်ရနာမှာဘုံကြီးသောလက်ယုံတော်ကိုတွင်၍အထရီတော်ကိုအစဉ်ထင်ရှားစေခြင်းငှာသူတို့ရှေ့မှာရေကိုခွဲသဖြင့်လွင်ပြင်၌မြင်းကိုနှင်တကဲ့သို့အစီအတားမရှိဘဲနဲ့နေရာအရ၌သူတို့ကိုဆောင်သွားသောဖျားသည်အဘယ်မှာရှိတော်မူသနည်းကြိုင်တဲ့သို့တိုးနွားဆင်းသွားတကဲ့သို့ ထာဝရဘုရား၏ဝိညာဉ်တော်သည်ငြိမ်ဝှက်ရသော အခွင့်ကို ပေးတော်မူ၏ထိုသို့ အတရေတော်ကိုထင်ရှားစေခြင်းငှာကိုယ်တော်၏လူတို့ကို ဆောင်သွားတော်မူပါပြီ။ဤပြီသူတို့အသွေးကို မြေပေါ်မှတွန်ပြီ။အငယ်၅မှ၁၉ကောင်းကင်ဘုံကငုံကြည့်တော်မူပါ တန်ရှင်း၍ဘုံကြီးသော နေရာကကြည့်ရှုတော်မူပါစိတ်တော်အားကြီး၍တကိုးကို ပြတော်မူခြင်းဂုဏတော်လှုပ်ရှား၍အကျွန်ုပ်တို့ကိုတနာဆုံမဲ့တော်မူခြင်းသည်အဘယ်မှာရှိပါသနည်းချုပ်တီးတော်မူသလိုအာဗြဟံသည်အကျွန်ုပ်တို့ကိုမတိဣဒရေလသည်လက်မခံတော်လဲအကယ်စင်စစ် ကိုရိုသည်အကျွန်ုပ်တို့အဖဖြစ်တော်မူ၏အိုထာဝရဖျား ကိုတော်သည်အကျွန်ုပ်တို့အဖဖြစ်တော်မူ၏ရှေးကာလမှစ၍အကျွန်ုပ်တို့ကို ရွေးနှုတ်သောဖျားဖြစ်တော်မူ၏အိုထာဝရဖျားကိုတော်ဤလမ်းမှအကျွန်ုပ်တို့ကိုအဘဲကြောင့်လွှဲစေတော်မူသည်။ကိုတော်ကို မကြောက်ရွံ့မိအကြောင်းအကျွန်ုပ်တို့၏စိတ်နှလုံးကိုအဘဲကြောင့်ခိုင်မာစေတော်မူသည်။ကိုတော်ဤကျွန်တို့အတွက်အမွေတော်ဖြစ်သောအနွယ်တို့အတွက်ပြန်လာတော်မူပါ။ ကိုရောဤတန်ရှင်းသူတို့သည် ခဏသာအစိုးရပြီးမှရန်သူတို့သည်တန်ရှင်းရာဌာနတော်ကိုကြော်နင်းကြသည်ဖြစ်၍အကျွန်ုပ်တို့သည် ကိုရောမအုပ်ဆိုးဘူးသောသူကဲ့သို့၎င်းနာမတော်ဖြင့်သမုတ်ချင်းကို မခံဘူးသောသူကဲ့သို့၎င်း ဖြစ်ကြပါ၏